တုတ်တန်ကျမ်းအခန်းကြီး၁၈အငယ်၁မှ73သူတစ်ပါးများနှင့် မရောနှောသောသူသည်မိမိစေနာအလိုရှိသည့်အတိုင်းရှာဖွေ၍ပညာရနာမျိုးမျိုးကိုစူးစမ်းမွေနှောက်တတ်၏မိုက်သောသူမူကားမိမိစိတ်တဘောကို ပြเสียအခွင့်မှတပါအခြားသောအကြောင်းကြောင့်ဉာဏ်ပညာ၌မပျော်မွေ့တတ် မတရားသောသူလာသောအခါမထီမဲ့မြပြုခြင်းကိုခံရ၏ဂုံတရေပြတ်သောအခါကဲ့ရဲ့ခြင်းကိုလည်းခံရ၏နှုတ်ထွက်သောစကားသည် နက်သောရေကဲ့သို့၎င်းပညာဆိုင်ရခြင်းသည်ရေစီးသောမြစ်ကဲ့သို့၎င်းဖြစ်၏တရားတွေ့ရာအမှု၌ဖြောင့်မတ်သောသူကိုရှုံးစေခြင်းဟာမတရားသောသူ၏မျက်နှာကိုမထောက်ကောင်း မိုက်သောသူ၏နှုတ်ခမ်းတို့သည်ရန်တွေ့တတ်၏သူ၏နှုတ်သည်လည်းအပြစ်ဒဏ်ကိုတောင်းတတ်၏မိုက်သောသူ၏နှုတ်သည်ပျက်စီးရာအကြောင်းနှုတ်ခမ်းတို့သည်လည်းမိမိအသက်ကိုကြော့မိရာအကြောင်းဖြစ်၏ဂုံးတိုက်သောသူ၏စကားသည်မြိန်သောခဲပွေစားပွေကဲ့သို့ဖြစ်၍ ဝမ်းတွင်းသို့ဝင်တတ်၏အလုလုသောအခါပြင်းသောသူသည်မိမိဥစ္စာကိုအချီးနှီးကုန်စေသောသူနှင့်ညီကိုတော်ပေ၏သာဝရဖျား၏နာမတော်သည်ခိုင်ခန့်သောရဲရိုက်ဖြစ်၍ဖြောက်မတ်သောသူတို့သည် ပြေးဝင်သဖြင့်လုံခြုံစွာနေရကြ၏ငွေတတ်သောသူကငါစည်းစိမ်သည်ခိုင်ခန့်သောမြို့ဖြစ်၏မြင့်သောမြို့ရိုးနှင့်တူသည်ဟုထင်တတ်၏ပျက်စီးခြင်းအရင်၌လူသည်စိတ်မြင့်ခြင်း၏နေရာဂုံတရေအရင်၌ နှိမ့်ချခြင်း၏နေရာရှိ၏အကျိုးအကြောင်းကိုမစစ်မီအမှုစီရင်သောသူသည် မိုက်သောအပြစ်အရှက်ကွဲရသောအပြစ်ရှိ၏အငယ်၁၄မှ24လူ၏စိတ်ဝိညာဉ်သည်မိမိနာခြင်းဝေဒနာကိုခံနိုင်၏ကြေကွဲသောစိတ်ကိုကအဘယ်သူတီးခံနိုင်သနည်းတမာတိရှိသောသူ၏စိတ်နှလုံးသည်ပညာတတ်ကိုတူထားတတ်၏ပညာရှိသောသူ၏နားသည်လည်းပညာစကားကို ရှာတတ်၏ လူ၌ပါသောလက်ဆောင်အဖျင်လမ်းရှင်းလင်း၍လူကြီးထံသို့ ဝင်ရသောအခွင့်ရှိတတ်၏ကိုအမှုကိုဥဆောင်၍ပြောသောသူသည် ဖြောင့်မတ်ရာသို့ရောက်တော်လဲအိမ်နီးချင်းလာ၍စစ်ကြောတတ်၏စည်ရည်တံပြုခြင်းအဖျင်အငင်းခုန်ငင်း၍အာကြီးသောသူတို့အမှုကို ဆုံးဖြတ်တတ်၏အညှိုးထားသောညီကိုသည်ခိုင်ခန့်သောမြို့ထက်တာ၍ခဲ့၏ ညီကိုရန်တွေ့ခြင်းအမှုသည်ရဲတိုက်တကခြင်းကဲ့သို့ဖြစ်၏လူသည်မိမိနှုတ်၏အသီးနှင့်ဝမ်းပြရ၏မိမိနှုတ်ခမ်းတို့၏စီးပွားနှင့်ဝါရ၏ရှာသည်အသက်သေးခြင်းနှင့်ရှင်ခြင်းကိုအစိုးရ၏ရှာကိုနှစ်သက်သောသူသည်လည်းရှာ၏အသီးကိုစားရ၏မယားကိုရသောသူသည်ကောင်းသောအရာကိုရ၍သာဝရဖျား၏ကျေးဇူးတော်ကိုခံရ၏ဆင်းရဲသောသူသည်တောင်းပန်တတ်၏ငွေရတတ်သောသူမူကား ကြမ်းတမ်းစွာပြန်ပြောတတ်၏။အပေါင်းအဘော်များသောသူသည်အကျိုးနည်းရှိတတ်၏။မိတ်ဆွေမူကား၊ညီအစ်ကိုစွဲကပ်သည်ထက်သာ၍စွဲကပ်တတ်၏။